ရှုံးသူမရှိ နိုင်သူကြီးရန်ညှိုးထားခြင်းနှင့်ခွင့်လွှတ်ခြင်းအကြောင်းမြတ်ဗုဒ္ဓ၏ဟောကြားချက်တစုံတစ်ယောက်ကကိုယ့်အပေါ်မကောင်းမှုပြုခဲ့တာကိုကိုကခွင့်လွှတ်ပေးနိုင်တယ်ဆိုရင်တော့ဒီခွင့်လွှတ်ခြင်းကသူ့အကုသို့ကိုတော့မချေဖြတ်ပေးနိုင်ဘူး။ဒါကြောင့်တချို့လူတွေက ခွင့်လွှတ်ခြင်းဟာဖျားဟောတဲ့ကံကံ၏အကျိုးမှာအကျုံးမဝင်ဘူး ကျင့်ရမယ်တရားလည်းမဟုတ်ဘူးလို့ထင်နေကြတယ်။ဒါပေမဲ့သူတို့ထင်တယ်လို့မဟုတ်ပါဘူး။ခွင့်လွှတ်ခြင်းဖြင့်သူ့ရဲ့ပြုပြီးအကုသိုလ်တွေကို ခြေဖြတ်ပေးလို့တော့မရဘူး။ဒါပေမဲ့အကုသိုလ်အသစ်တွေမလုံးမိအောင်တော့တားဆီးပေးလို့ရတယ်။အထူးသဖြင့်ပါဠိလိုဝေရန်လို့ခေါ်တဲ့အကုသိုလ်မျိုးကို တားဆီးနိုင်တယ်။ဝေရန်ဆိုတဲ့ပါဠိကိုရန်လိုမုန်းတီးခြင်း၊ရန်ညှို့ဖွဲ့ခြင်း၊လက်တုံ့ပြန်ခြင်းဆိုပြီး ဘာသာပြန်တက်ကြပေမယ်။တိတိကျကျပြောရရင်ဒီစိတ်ထားတွေရဲ့နောက်ွယ်မှာတစ်ဖက်လူလုပ်ခဲ့တဲ့အဖြစ်အတွက်ပြန်ခံစားစီတော့ဆိုတဲ့လက်စားခြေကျင်စိတ်တရှိနေတာကဝေရန်ရဲ့အတိတ်ပဲဖြစ်ပါတယ်။ဒီစိတ်ထားမျိုးကဗုဒ္ဓဘာသာဝင်တဦးရဲ့အကျင့်တွေနဲ့မအပ်ဆက်ပါဘူး။သီးခံလိုက်ခြင်းဖြင့်ဒီစိတ်ထားကို အားနည်းသွားအောင်လုပ်နိုင်ပါတယ်။ခွင့်လွှတ်လိုက်နိုင်မယ်ဆိုရင်တော့ဒီစိတ်ထားကိုအပီးရှင်းထုတ်ပြနိုင်ပြီပေါ့။ ဓမ္မပဒမှာဝေရန်ကို ပုံစံနှမျိုးဖော်ပြထားတာတွေ့ရပါတယ်။ပထမတစ်ခုကတစုံတစ်ယောက်ကကိုကို ထိခိုက်ဒဏ်ရာရအောင်လုပ်တယ်။ဆိုတော့ကိုကသူ့ကိုပြန်ထိခိုက်အောင်လုပ်ချင်တယ်ဆိုတဲ့အနေအထားနဲ့ဝေရန်ကိုသုံးထားပါတယ်။ဒုတိယတစ်ခုကပြိုင်ပွဲတစ်ခုမှာကိုကရှုံးသွားတယ်။ဖះလက်ထက်တုန်းကဆိုတော့စစ်စင်ပွဲတွေကိုပဲရည်ညွှန်းတာများပါတယ်။ အခုခေတ်ဆိုရင်တော့ရှုံးရင်နစ်နာမှုရှိနိုင်တဲ့ဘယ်ပြိုင်ဆိုင်မှုကိုမဆိုရည်ညွှန်းနိုင်ပါတယ်။အဲ့ဒီမှာကိုကရှုံးသွားတော့ပြန်ချေပခြင်းနဲ့ဒီလိုအနေအထားမျိုးနဲ့ဝေရန်ကိုသုံးထားပါတယ်။ဒီအခြေအနေနှမျိုးလုံးမှာအကုသိုလ်ဝေရန်ကို ခွင့်လွှတ်ခြင်းဖြင့်အဆုံးသတ်နိုင်ပါတယ်။ကိုအရှုံးအတွက်လက်စားချေမယ်ဆိုလဲလူပောင်ပတ်ဝန်းကျင်ကလက်ခံပေးမဲ့ပြန်လဲမချေပါပဲခြေအေးလိုက်နိုင်ပါတယ်။ ။ဘာကြောင့်လဲဆိုတော့အตาရအောင်ပြန်ချေပတာက ကံကံ၏အကျိုးပေးရှုထောင့်အနေနဲ့နှစ်ဦးနှစ်ဖက်လုံးအတွက် အရှုံးကိုသာ ဖြစ်စေတယ်လို့ကိုကနားလည်ထားလို့ဖြစ်ပါတယ်။ဒါကြောင့်ခြေအေးမယ်ခွင့်လွတ်မယ်ဆိုရင်တစ်ဖက်လူကိုပြန်ချေပဖို့ဘလို့အခွင့်အရေးရှိနေပါစေလုံးဝလက်တော့မပြန်ပဲနေရပါတယ်။ဝေရန်ကိုအခြေပြုလို့အပြန်အလှန်ရန်တုံပြန်ပွဲတွေဆင်နွှဲလာလိုက်ကြတာ။ ဘဝပေါင်းဘလောက်ရှိခဲ့ပြီလဲမသိနိုင်တော့ပါဘူးဒါပေမဲ့ဒီဝေရန်ကိုရပ်တန့်နိုင်ဖို့တခုတည်းသော ဖြည့်ရှင်းနည်းကို အခုကိုကသိထားတယ်ပြီးတော့ကိုကစပြီးမဖြည့်ရှင်းတဲ့၍ဝေရန်ဟာဘတော်မှ အဆုံးတတ်တော်မှာမဟုတ်ဘူးဤသူသည်ငါ့ကိုဆဲရေးဘူးပြီငါ့ကိုညှင်းဆဲဘူးပြီငါ့ကိုအောင်နိုင်ဘူးပြီငါဥစ္စာကိုဆောင်ယူဘူးပြီဟု ထိုသူအပေါ်၌ ရန်ညှိုးဖွဲ့ကုန်၏ထိုသူတို့အားဖြစ်ပေါ်လာသည့်ဝေရန်သည်မငြိမ်အေးနိုင်ဤသူသည်ငါ့ကိုဆဲရေးပူပြီးငါ့ကိုညှင်းဆဲပူပြီးငါ့ကိုအောင်နိုင်ပူပြီးငါဥစ္စာကိုဆောင်ယူပူပြီးဟုထိုသူအပေါ်၌ရန်ညှိုးမဖွဲ့ကုန်ထိုသူတို့အားဖြစ်ပေါ်လာသည့်ဝေရန်သည်ပြင်းငိမ့်နိုင်၏ဤလောက၌ဝေရန်၏ရှိခြင်းဖြင့်ဝေရန်သည် ဘယ်သောအခါမျှမပြေငြိမ်းနိုင်ကုန်ဝေရန်ဤမရှိခြင်းဖြင့်သာလျှင် ဝေရန်ပြေငြိမ်းနိုင်ကုန်၏ဤသဘောကားအစဉ်အလာဓမ္မတာသဘောပင်တည်ဓမ္မပဒ3မှ5ကြည်အေးမယ်ခွင့်လွတ်မယ်ဆိုတိုင်းလဲတစ်ဖက်လူက ပူပေါင်းပါဝင်ခြင်းမှပါဝင်မှာပါကိုယ့်ဘက်ကပဲခွင့်လွတ်ရတဲ့အခါမျိုးဖြစ်နိုင်ပါတယ်ဒါပေမဲ့ကိုကနမူနာကောင်းတစ်ဖွဲဖြစ်သွားပြီး တစ်ဖက်လူလည်းရန်ညှိုးတွေပြေးလာနိုင်ကြတော့ရှိပါတယ်။ဒီလိုနည်းနဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမှာဖြစ်တယ်။တစ်ဖက်လူကရန်ပြေငိမ့်ဖို့ရာချက်ချင်းမပူပေါင်းခဲ့ရင်တော့မှ အချိန်ကြာလာတာနဲ့အမျှသူလည်းရန်လိုတိုက်ခိုက်ရတဲ့အပေါ်စိတ်ဝင်စားမှုလျော့လာပြီးနောက်ဆုံးမှရန်ပွဲဟာ အပီးတိုင်ရက်သွားမှာပါသူ့ကိုအလျှော့ပေးခွင့်လွှတ်တဲ့အခါတခါတရံ ကိုကရှုံးနိမ့်တယ်လို့ခံစားရတတ်လို့မြတ်ဗုဒ္ဓဟာဒီလိုဝိဝဲကြံနေတဲ့စိတ်ခံစားချက်တွေကိုကင်တွယ်နိုင်ဖို့လှုပ်တဲ့နီးပြူဟာ၃မျိုးကိုဟောကြားခဲ့ပါတယ်။ပထမဆုံးတစ်ခုကမိမိတို့အားလုံးဟာတေမဲ့စီကို သွားနေတယ်။ဒီနေရာမှာအသေးကောင်းဖို့အတွက်ဝေရန်ကိုမိမိစိတ်နှလုံးထဲမှာမရှိစေသင့်ဘူးလို့တတိယရရမယ်တဲ့။သူ့ဘက်ကမှားတာလေပြန်မလုပ်ဘူးဆိုရင် ငါဘလို့ကျေနပ်နှစ်သိမ့်နိုင်မှာလဲဆိုတဲ့ခံယူချက်မျိုးကတော့အချိန်ပြည့်တေခြင်းတရားစီဥတီသွားနေတဲ့မိမိအတွက်ရှိဖို့ကောင်းတဲ့ညင်စရိုင်မျိုးမဟုတ်ပါဘူးဒီခံယူချက်နဲ့ဆိုရင်လဲဝေရန်မကြေပွဲတွေနှွဲဖို့ပဲဘဝတွေဆက်ရအောင်မှာပါအဲ့ဒီလိုဘဝမျိုးဆိုတာဘလို့မှစိတ်ချမ်းမြေစရာမကောင်းပါဘူးဒီလိုမျိုးအချိန်ကုန်ဆုံးရမှာထက်မိမိရဲ့အချိန်တွေကို ပိုအကျိုးရှိအောင်အသုံးပြုနိုင်မယ့် တခြားနေရာတွေရှိနေပါတယ်။ဒုတိယတစ်ခုကစိတ်ကောင်းစိတ်မြတ်တွေအဆုံးမဲ့တိုးပွားစေဖို့ငါစိတ်လေးဟာဝေရန်ကင်းစင်နေတယ်။ရန်လူစိတ်လည်းကင်းစင်နေတယ်ဆိုတဲ့ကုသိုလ်အတွေးတွေမွေးမြူရပါမယ်တဲ့။ဒီကုသိုလ်အတွေးမျိုးတွေပဲတွေးတယ်ဆိုရင်မိမိစိတ်ဟာမြမာတွေရဲ့စိတ်ထားကဲ့သို့မြင့်မြတ်လာပါတယ်။အဲ့ဒီအခါမှာလက်စားချေလိုက်အောင်မယ်ဆိုတဲ့စိတ်ထားဟာတကယ်တမ်းဘလောက်သေးသိမ့်နဲ့ခက်ထန်နေဆိုတာကို မြင်လာပါလိမ့်မယ်။တတိယနီးဗျူဟာက မတက်ဘူးမခိုးယူဘူးကာမဂုဏ်မဖောက်ပြဘူးမူသားမပြောဘူးအရက်သေးစားမတောက်စားဘူးဆိုတဲ့ငါးပါးတီလာကိုစောင့်ထင်ရပါမယ်တဲ့။လုံးဝမကြိုးပအောင်စောင့်ထင်ရမှာပါ။မြတ်ဗုဒ္ဓဟောကြားခဲ့တာက ကိုနဲ့ကြုံဆုံပတ်သက်လာသမျှသူဟာဘသူပဲဖြစ်ဖြစ် သူပါတွေပဲပြုထားပြုထားကိုဘက်ကငါးပါးတီလာလုံးကြောအောင်စောင့်ထိမယ်ဆိုရင် အ ਨੇ ဆုံးတော့ကိုပတ်ဝန်းကျင်ကတရဝအားလုံးအတွက်ဘေးရန်ကိုဝေရန်ပါငြိမ့်စေပါတယ်တဲ့ဒီလိုဆိုအားလုံးဘေးရန်ကင်းတယ်လို့ကိုလည်းပဲဘေးကင်းလုံခြုံမှုရတာပေါ့ပြိုင်ဆိုင်မှုတစ်ခုမှာကိုကရှုံးသွားတာမျိုးဆိုရင်အနိုင်အရှုံးကိစ္စကိုဘေးဖယ်နိုင်မှာပဲဝေရန်ကိုငြိမ့်တက်နိုင်ပြီးစိတ်ငြိမ်ချမ်းမှုရမှာဖြစ်တယ်လို့မြတ်ဗုဒ္ဓကဟောကြားခဲ့ပါတယ်ဒီလိုလုပ်နိုင်ဖို့အတွက် ကိုယ့်ရဲ့ပျော်ရွှင်မှုဆိုတာဘလို့အမြင်နဲ့ကြည့်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်။အကယ်၍ဒီမှာကိုယ်စိတ်ချမ်းသာမှုဟာငါပါပိုင်ဆိုင်လိုက်ရတယ်လဲဘလို့အထက်စီးကနေရတယ်လဲဆိုတဲ့အမြင်မျိုးနဲ့ကြည့်ရင်တော့အနိုင်အရှုံးကိစ္စဆိုတာဘလို့မှပေးဖယ်နိုင်မှာမဟုတ်ဘူး။မိမိကအသာရသွားရင် တခြားလူကအရှုံးပေးရမယ်။တခြားလူနိုင်နေဆိုရင်လည်းမိမိရှုံးနေဖြစ်ရမှာပါ။ မြတ်ဗုဒ္ဓဟောခဲ့သလိုပါပဲအနိုင်ရသူသည်ဝေရန်ကိုပွားစေ၏ရှုံးသောသူသည်ဆင်းရဲစွာနေရ၏ဓမ္မပဒ201အကယ်၍ကိုယ်စိတ်ချမ်းသာမှုဟာဒါနသီလဘာဝနာရှုထောင့်ကနေငါဘာကောင်းမှုကုသိုလ်တွေရလိုက်တယ်ဆိုတဲ့အမြင်မျိုးနဲ့ကြည့်ရင်တော့ဒီမှာအရှုံးပေးလိုက်ရတဲ့သူဆိုတာမရှိတော့ပါဘူးအကုန်လုံးအနိုင်ရသူတွေကြီးပါပဲ။ တစ်ဖက်လူအတွက် ကိုရှိတာကိုမျှဝေပေးကမ်းတဲ့အခါကိုနှလုံးသားမှာပေါများကျွယ်ဝတဲ့ခံစားချက်တစ်မျိုးဖြစ်စေသလိုဘေးပတ်ဝန်းကျင်ထံမှာလည်းချစ်ချင်းမြတ်တာနဲ့ယူသေးလေးစားမှုကိုရလာပါတယ်။တဖန်ကိုကသူတစ်ပါးထိခိုက်နေနာမှုကင်းဝေးစေတဲ့သီလဆောင်ထိန်နေတယ်ဆိုရင်တစ်ဖက်လူဘေးကင်းမှုရရှိသလိုကိုဟာလည်းကို့လုပ်ရကြောင်တစ်ချိန်မှာ နောင်တရရတာမျိုးကင်းဝေးသွားပါတယ်။ ကိုကတရားထိုင်နေဆိုရင်လောဘဒေါသမောဟတွေအားနေသွားပြီးတိကိလေသာတွေကိုယ့်အပေါ်မှာလွှမ်းမိုးခွင့်မရတော့ဘူးဒီတော့ကိုဟာသူတို့ရဲ့စိုးကြိုပေးမှုတွေမှာတတ်တာရရတယ်လို့ဘေးလူတွေမှာလည်းကို့လောဘဒေါသမောဟကြောင့်ထိခိုက်နစ်နာမှုတွေလျော့ပါသွားပါတယ်ထပ်ပြီးကိုကဒီလိုသုံးသပ်ရပါတယ်အကျင့်စစ်သူရဲ့တရားစစ်မြေပြင်၌စစ်တီဘူပါတို့ကို အကျဉ်တသန်းအောင်နိုင်ရ၏အကျဉ်သူရဲကောင်းတယောက်ဒီကကိုရင်းကိလေသာကိုတစ်ကြိမ်တစ်ခါမျှအောင်နိုင်ရ၏ကိုရင်းကိလေသာကိုတစ်ကြိမ်အောင်နိုင်သော ထိုသူသည်သာစစ်အောင်သူတို့တွင် အမျက်ဆုံးဖြစ်၏ကိုရင်းကိလေသာတို့ကိုနိုင်ခြင်းဖြင့်မိမိကိုယ်ကိုအောင်နိုင်ခြင်းသည်မြတ်၏လောင်နံကစားခြင်းစစ်တိုက်ခြင်းစသဖြင့်သူတစ်ပါးကိုအောင်နိုင်ခြင်းသည်မမြတ် မိမိကိုယ်ကိုဆုံးမပြီးသောကိုနှုတ်နှလုံးသုံးပါလုံးကိုအမြဲဆောင်စည်းလေးရှိသောထို့သူသဘောရှိသောတရဝါတို့၏အောင်ခြင်းကိုနတ်တီ၎င်းခန္ဓာပါနတ်တီ၎င်းပြမနှင့်တကွသောမန်နတ်တီ၎င်းရှုံးအောင်မပြုနိုင်ရဓမ္မပဒ103မှ105တပါသောအောင်နိုင်ခြင်းတွေဟာ အခုနိုင်နေပေမဲ့မိမိမှာကံကြမ္မာနဲ့နောင်ဘဝဆိုတာတွေရှိနေသေးတော့တစ်ချိန်မှာပြန်ရှုံးနိုင်တယ် လောဘဒေါသမောဟဆိုတဲ့မိမိကိလေသာတွေကိုအောင်နိုင်ပြီဆိုရင်တော့ဒါဟာဘတော်မှမပြတ်မပြတ်တည်တံ့နေမယ်အောင်နိုင်ခြင်းပဲဖြစ်ပါတယ်။ဝီရန်ကိုမဖန်တီးတဲ့တခုတည်းသောအောင်နိုင်ခြင်းဖြစ်တဲ့အတွက်အမှန်တကယ်ဘေးကင်းလုံခြုံတဲ့တခုတည်းသောအောင်နိုင်ခြင်းဖြစ်ပါတယ်။ဒါပေမဲ့ဝီရန်တွေစိတ်ထဲမှာအောင်းနေသေးတဲ့၍ဒီအောင်နိုင်ခြင်းကိုရနိုင်မှာမဟုတ်ဘူး။ဒီလိုဆိုတော့ လောကအလဲမှာမိမိဟာတနည်းနည်းနဲ့ထိခိုက်နေနာခဲ့ပူးပြီးပြီလက်တုံပြန်ခြင်းနဲ့ဆိုရင် အချိန်မရွေးညွန်ပြစရာရန်ကြွေးတွေရှိတယ်ဒီလိုမျိုးဘဝမှာအမှန်တကယ်ဘေးကင်းလုံခြုံတဲ့အောင်နိုင်ခြင်းကိုရဖို့တခုတည်းသောနီလန်းကတပားသူမိမိအပေါ်မကောင်းမှုပြုခဲ့တာကို စိတ်ထဲအမှတ်အတေးမထားပဲအားလုံးကိုဘေးကင်းစေခြင်းနဲ့ခွင့်လွတ်တဲ့စိတ်နဲ့စာရမှာပါပဲ။ဒါကြောင့် ခွင့်လွှတ်ခြင်းဟာဖျားဟောကျင့်စဉ်တွေနဲ့အဆက်တဲ့အပြင်ခွင့်လွှတ်ခြင်းဟာမရှိမဖြစ်လိုအပ်တဲ့ပထမဆုံးခြေလှမ်းတစ်ခုပါပဲ။